ตีนาอิโรตีนาสปาปาปังทานัมจัตนานัมนิมิตัมวาสาริยัมมุนตามา ทีละทีละตาปุปาละตปาอัตตาโตตมาสีนาสีนา ปุริยะมาตังสัพพะทุกขังยังมุงจันตุยังจันตุမုံတန်တုမုံတန်တုသပဒုက္ခတောသပဒုက္ခတောသောကွယ်သာဓုဩကာသစုတောင်းနာနောခြားတာပေါ်လေနော်ခြားတာဩကာသဒိဋ္ဌဩကာသဒိဋ္ဌ ဩကာသလိတာဆိုတာတတိတော်จิตကိုယ်ဝိပြုပါဖရာပြုပါဖရာလို့ခွင့်တောင်းတာနော်ဒီမညာဘန်းဒီတော်ဘန်းဒီရှင်ဖရာမညာဖရာတတိတော်တို့ပြီးတော့ဟုတ်ဗျာဟင်ဘုဒ္ဓဒီနံယရနာနာဖရာဒီဟူသောယရနာဟုတ်ဗျာနေမိတောင်ဝါအာသရိယဆိုအဲ့ဒီဖရာဘူသာတရားဘူသာတန်ခါဘူသာဒီဖရာသမားဟူ၎င်းဟုတ်ဗျာဂါရဝိနဟော ယူသည်သောအချင်း၎င်းဆိုနော်ဂါရဝသူမတ္တရပြီးတော့ဂါရဝပြူတာအဲ့ဒါဂါရဝမြောက်ဆုံးလို့ဆိုပြီးမိဝါတဟောခီဒီငါးပါးနဲ့ဒီလိုအောက်ကိုချတာအဲ့ဒါမန်ချတာမိဝါတဒီလိုကဟိုလက်အုပ်ကလေးနဲ့ချီပြီးတော့ဟိုနာမတ္တရရင်းနဲ့လည်းရနိုင်တယ်လေအဲ့ဒါဂါရဝ ဒီခြေချင်း၅ပါးနဲ့ကြမ်းစီအောင်လုပ်တာကိုမိဝါဒဟင်ကာရဝနဲ့မိဝါဒနှစ်မျိုးနော်နော်ပါပြီနော်ကာရဝိနယူဒီတော့အချင်းလကောမိဝါဒီနာသမန်ချာတော့အချင်းလကောဟုတ်ကြဟင်ဟုတ်ကြဒီကောဒါဒီနာယရဏနာနိမိတံဝအာသရိယဝဝန္တာမတိရတာပုပ္ပံဆိုဟုတ်ကြဟင် အဲသီရတာပုဂ္ဂါဆိုတာတို့ကောမှုကုတုသီလယူခံကြီးရဲ့ရှေ့ဆုံးပေါ်ဗျာဒါနပြုခံကြီးရဲ့ရှေ့ဆုံးကိုတတိတော်တို့ခါတော်ပြုပါတယ်လို့ပြောတာဟုတ်နော်ဟောဒါမှသီရတာပုဂ္ဂံဆိုတာပုဂ္ဂံဒါနမပြုမီရှေ့ဥစွာပုတ်ဖံပြီးတော့မထောက်ကြည့်ရဲ့ဒီဥစွာအဲ့ဒါကိုပုတ်ဖံလို့ဆိုလို့တဲ့ကိုဆိုတာကိုလည်းဒီအိုးပြသိလား သိပါလားဟင်သိပါလားဟင်အဲ့လောက်ဒီပြီးထားဗျဟင်အဲခမထကတာဒေါသမောဒီတော်တို့ပြမားခဲ့ဘူးပြဘုရားဆူဆူတို့ဘဝဆက်ဆက်ကဘုရားနဲ့တို့တို့ကဘာသာအဖြစ်ပြီးပြမားမှာပေါ့ဟုတ်ပါဗျာဟင်ဘုရားဆူဆူအဲ့ဒီဘုရားဟောတဲ့များတရားအဲ့ဒီဘုရားရဲ့တာဝကအားလုံးပေါ့ ပါဗျာတို့ပြမခဲ့ဘူးတဲ့အတိတ်အတိတ်အတိတ်အတိတ်ဘဝပေါင်းများစွာကဘာပေါင်းများစွာကကျူးလွန်ခဲ့တဲ့အဖြစ်တွေကိုဒီမှာခမချကြည့်ပြီးတော်မူပါဆိုဖရာဒီကိုစားတရားအားလုံးရဲ့ကိုစားတန်ခါအားလုံးရဲ့ကိုစားတို့စီလာပြီးတောင်းပန်တာဟုတ်တော့မာမီတလားတို့ပြောသူနေပါဗျာ ဟင်မှန်ပါဗျာအင်းဒေနာပုံညင်နာအမာကံတတိတော်တို့ဒီလိုကာရဝနဲ့ယူဒီတာပြောတာနော်ဒီဝါဒဝန်ချတာပြောတာနော်ကောင်းမှုကြောင်းဟုတ်လားတာပံဒုက္ခံတံပုံဇံတုချမ်းသာအားလုံးနဲ့ပြည့်စုံရပါလို့ဤတော်ဟုတ်လားမုံဇံတုတာပဒုက္ခဘောသောဆင်းရဲအားလုံးမှလွတ်မြောက်ရပါလို့ဤလိုတောင်းတာ မှတ်မိလားမှတ်ပါဗျာအင်းအဲ့တော့တို့ပေးနေကြဒါကရှမ်းနေကဒါနားထောင်နေကြဒူလာဟုတွေတော့နားထောင်ဘူးသလားဟင်မောင်မောင်ဘယ်တော့နားထောင်ဘူးလို့တာပိတိယောဝိဝိသံတုပါဠိလိုပါဠိတာပိတိယောဆိုဖယားအဆူတရားအဆူစုဘာသာအဆူစုမှာပြမှမိခဲ့တဲ့ တာပီဒီရောဆိုအဖြစ်ပေါင်းကိုဝိဝေဇံတုကျေလို့ကြပါစီလို့တို့ကတန်းပြီးတယ်တာပီဒီရောဝိဝေဇံတုဆိုတာလေဟင်တာပီဒီရောဆိုတာဟိုအဖြစ်အားလုံးပေါ့ဗျာတရားမှန်တရားတရားမှန်တရားဘာသာမှန်တရားအဲပြမမဲ့တဲ့ဘူးတဲ့အဖြစ်အားလုံးကိုအဖြစ်အားလုံးတို့ဒီဝိဝေဇံတုကျေလို့ကြပါစီသာပြောတာနော် တောကိုရောကိုဝိနာတန်တုဆိုတာကိုမှာဖြစ်နေတဲ့တောကဘေးဟင်နော်ကိုခန္ဓာမှာဖြစ်နေတဲ့တောကဘေးယောကဘေးအလုံးမှာလဲဝိနာတန်တုကျင်းလို့ကြပါစီလို့တို့ကသူပေးပါနော်တို့ကပါဠိလိုပြီးတော့လူတိုင်းနားလဲမှာမဟုတ်ဘူးပြောတာဟင်ဟုတ်နော်ဟင် အဲရစ်ကာရဝပါဠိနဲ့ဩဃာတဆိုတော့ကျိုးတော်လည်းပါဠိနဲ့ပဲအစုပေးထားတယ်လေဟုတ်ဗျာတို့တော့ကိုကိုရတဲ့သူကိုလည်းဒီဟိုမှာဟိုဗျာဟုတ်ဗျာဟင်နာဒီဘုံတုံတရာရတီးတင်တရားဓမ္မပေါင်းလို့ဒီအန္တရာယအန္တရာယပေါင်းမဟာဘုံတို့မဖြစ်ကြပါစေနဲ့လို့ အာဒီရေပုံမှာဒုတော့ကြာပါပြီပြောတာနဲ့ဒူဒူပဲဟင်ဒုခိဒီကာယူကိုဘဝဒီဒီကာကမအလုံးတို့ဒီဒုခိတာချမ်းသာခြင်းကိုသူဒီကာစီရွာစီလျာဆိုဘဝရှိကြပါစေအဲ့လိုပြောတာနော်ဒုခိဒီကာယူကိုဘဝဆိုဟုတ်ပါအပိဝါရဏပိရိတဆိုတာတော့ကြာပြီးသားပါဟင်ဟိုယူတဲ့ယူတဲ့တိုင်းတဲ့ပုဂ္ဂိုလ်က ကြည့်ခိုးခြင်းဖြင့်လေဟင်နေတာဟုတ်တာကတော့တော့အမြဲတမ်းကြည့်ခိုးသူဟာအာယုအသက်ကြီးပြီးနိုင်တဲ့ဘောနာအဖင်ကြပြီးနိုင်တဲ့အဖင်လာတယ်ဆိုတာကဒါပေါ်မှာကြည့်ရဒီအဖင်ကဒီပူလာတာပြောတာမဟုတ်ဘူးဟင်အဲဒုစိတ်ကလေးကြီးလာတော့ကိုကိုလေးကြီးလာတာပြောတာဟင်ဒီသိဖို့နေတဲ့အချိန်မှာဘယ်လိုလုပ်နေလဲနားတော်ရင် ဒီလိုမလာပါဘူးဗျာဒီစထားလားမလာဘူးဗျာဟုတ်ကလားကျွေးကြီးစိတ်ထိုးနေတော့ကြည့်ရင်ပေါ့မလာဘူးဗျာကျွေးလာတယ်ဟေးကျွေးကြီးကြည့်ရင်လှတာလည်းမလာတာဘယ်ဟာကများလဲမလာတာများဟုတ်လားဘုရားတို့ဟုတ်တယ်တော့မပြောအောင်ကြာဟုတ်မလားကျွေးကြီးမလာတာများရတယ် ဝရဏဆိုအဲ့ဒါဆိုတာသိကြည်ရင်ကိုကြည်တာပဲလေမှန်ပါဗျာအဲ့ဒီလှကိုဆိုလိုတယ်ဒုက္ခဘောချမ်းသာစိတ်ချမ်းသာသွားတော့လေတပည့်စိတ်ချမ်းသာတော့ဘူးစိတ်ချမ်းသာတော့ပုံမှန်ပါဟင်ဘာမှဆိုတာစိတ်တကူစိတ်တတိခွန်အားကောင်းလာဟင်အဲ့ဒါနဲ့ပြည်သူပါလေလို့အဲ့ဒါပြောတာမှန်ပြီနော်စိတ်ကိုသူပြီးမယ်နော်ဟင်ကာပီရောဝေဝေဖန်တုသောဟောရောဝိနာပန်တု မာဒီဘဝံတန္တရာယတုခိဒီခာလူကိုဘဝအပိဝါရဏပိဒနေသံဘုဇာသစာယိနောသာသာပမဝတ္တံတိအာယုဝနောဒုက္ခံတလံဒီစနစ်ရှိပါဒီဒိုရီရတဲ့အင်းကြီးမပါဘူးအမေက ဒုစိတ်လိုက်မှမကားပါဗျာဟင်လူနာလေးလည်းရောက်ပါတော့ဒီလိုလေးလုပ်ကြလူနာလည်းဒီလိုလေးလုပ်ကြအာမကြိုက်ဘူးဗျာဘေးဒုဘေးရဆူတဲ့အိမ်ကြီးမပါဘူးဗျာ